ခန်းကြီး7နှင့်အငယ်1မှ4ထိုကာလ၌တင့်အမျိုးသားချင်းတို့၏အမှုကိုစောင့်သော အရှင်မင်းကြီး မိခေလသည်ပေါ်လာလိမ့်မည်လူမျိုးစုံတစ်မျိုးမျှဖြစ်ဒီကာလမှစ၍ထိုကာလတိုင်အောင် မဖြစ်စဖူးသောဆင်းရဲဒုက္ခကပ်ကာလသည်ရောက်လိမ့်မည်ထိုကာလခါစာဆောင်၌စည်ဝင်သမျှသော သူ၏အမျိုးသားချင်းတို့သည်ကယ်လွတ်ခြင်းတို့ ရောက်ကြလိမ့်မည်ထိုကာလအခါမြေမှုန့်၌အိပ်ပျော်သောသူတို့သည် နိုးကြလိမ့်မည်အချို့တို့ကထာဝရအသက်ရှင်ခြင်းနှင့်၎င်းအချို့တို့ကရှက်ကြောက်ခြင်းထာဝရအသေးပြက်ခြင်းနှင့်၎င်းနိုးကြလိမ့်မည်ပညာရှိသောသူတို့သည်လည်းကောင်းကင်မျက်နှာကျိအယောင်အဝါကဲ့သို့၎င်း လူအများတို့ကိုဖြောက်မှတ်ခြင်းတရားလမ်းတဲ့သို့တွင်သောသူတို့သည်လည်းကျေများကဲ့သို့၎င်းအစဉ်အမြဲထွန်းလင်းကြလိမ့်မည် သင်ဒံယေလမူကားအမှုကုန်ရသည်ကာလတိုင်အောင်ဤစကားတော်ကို ပိတ်၍စာဆောင်ကိုတစိ့ခတ်ထားလော့အများသောသူတို့သည်ထိုစာကိုကြည့်ရှုသောအပြင်ပညာတိုးပွားလိမ့်မည်ဟု ပြောဆို၏အငယ်9မှ9ထိုအခါငါဒံယေလသည်ကြည့်ရှုလျင်အခြားသောသူနှစ်ပါးတို့သည်မြစ်ကမ်းတို့၌တစ်ဖက်တစ်ပန်းစီရပ်နေကြ၏ တပါးကလည်းအံ့ဘွယ်သောဤအမှုရာတို့သည် မကုံစင်မီအဘယ်မြတ်လောက်ကြာလိမ့်မည်နည်းဟု ပိတ်ချောကိုဝတ်လျက်မြည်ရေပေါ်မှရှိသောလူကိုမေးမြန်း၏ပိတ်ချောကိုဝတ်လျက်မြည်ရေပေါ်မှရှိသော လူကလည်းတကာလနှကာလကာလတဝက်ပတ်လုံးဖြစ်လိမ့်မည်တန်ရှင်းသူတို့၏အစွမ်းတတ္တိကို အရရတုဖြန့်လင့်ခြင်းအမှုပြီးသောအခါထိုအမှုအရာလုံးစုံတို့သည် ကုံစင်ကြလိမ့်မည်ဟု လက်နှစ်ဖက်ကိုကောင်းကင်သို့ချီလျက်ကဘာဆက်ဆက်အသက်ရှင်တော်မူသောဘုရားကိုတိုင်တည်၍ကျိန်ဆိုသည်ကိုငါကြား၏အငယ်ရှိမှဆက်သောထိုစကားကိုငါကြား၍နားမလည်သောကြောင့်သခင်ဖျားဤအမှုရာတို့သည်အဘယ်သို့ကုံစင်ပါမည်နည်းဟုမေးလျှောက်လင်ထိုသူကဒံယေလတင်သွားလော့ထိုစကားသည်အမှုကုံရသည့်ကာလတိုင်အောင်ပိတ် တစိ့ခတ်ထားလျက်ရှိ၏လူအများတို့သည်တန်ရှင်းဖြူစီခြင်းသို့ရောက်၍စုံစမ်းခြင်းကိုခံရကြလိမ့်မည်မတရားသောသူတို့သည် မတရားသဖြင့်ပြု၍တယောက်မျှနားမလျာပညာရှိသောသူတို့မူကားနားလေကြလိမ့်မည်နေ့ရက်အစဉ်ပြုသောဝတ်ကိုပယ်ရှင်း၍ဖြစ်စည်းတတ်သောယွန်ရှားပွဲအရာသည်ပေါ်လာပြီးမှအရက်1290ကြာလိမ့်မည် အရက်1335ရက်တိုင်အောင်ငတ်လင့်၍မိသောသူသည် မင်္ဂလာရှိ၏တင်မူကားအဆုံးမဖြစ်မီတိုင်အောင်တော်လောငြိမ်ဝတ်စွာနေရလိမ့်မည်နေ့ရက်ကာလကုံစင်ပြီးမှ ကိုအရေးအရာကိုခံ၍ပေါ်ရလိမ့်မည်ဟုဆို၏ပရောဖက်ဒံယေလစီရင်ရေးထားသော အနာဂတ်ကျမ်းပြီး၏